ဒီနေ့က2022ခုနှစ်ဇူလိုင်လ23ရက်စနေနေ့ညနေပိုင်းထေရဝါဒဓမ္မကမ္မထလန်စဉ်သဘောတရားရေးရာအပိုင်း181အသုံးချခြင်းလားမြတ်ပဋ္ဌာန်းအပိုင်းစနစ်ဒီနေ့ဒီပတိပစ္စည်းစာသင်မှာမှာဒီပတိပစ္စည်းရောဒီပတိပစ္စည်းနံပါတ်1ရောဒီပတိပစ္စည်းသင်တော်မယ်ဆိုတော့ အဓိပတိပစ္စည်းရဲ့ပါဠိလေးကိုလည်းနော်အဲ့ဒါလေးလည်းရချင်ပါတယ်ဒီဒီပါဠိလေးပြပြီးတော့ဘုန်းကြီးဒါလေးနဲ့ကြည့်ကြအောင်နော်ဒီမှာဒီဒီပစ္စည်းသူရေးပြထားအဲ့ဒါလည်းကြည့်မယ်သူကဒီဒီပစ္စည်းမှာနှစ်ပိုင်းပေါ့နော်ပရမပိုင်းသူကဒီပတိကသာဇာတာဒီပတိအာရမဏဒီပတိပစ္စည်းရတခုတခုနဲ့ဆက်သွယ်ဖြစ်နေတော့ဒီခါလေးအတူတကွအကြည့်မှုပြုပြီးတော့ဖြစ်တဲ့ ပစ္စည်းမျိုးတွေရှိတယ်။ကာရီကြအာယုံအကြီးမှုဖြစ်တယ်ဒါမျိုးပေါ့။ပြီးတော့သာဇာတာဒီပတိအာရံဒီပတိနှစ်မျိုးပေါ့စိတ်ထဲမှာမှတ်ထား။သာဇာတာဒီပတိကိုရည်ရွယ်ပြီးဘုရားကဒီမှာသန္တာဒီပတိသန္တာတံပြုတ်တကနာဓမ္မနန္တံသမုဋ္ဌာနာနိသာရူပနာဒီပတိပစ္စေနပစ္စယောစန္ဒပါပဲဒီကစန္ဒပြင်းထမ်းမဲ့ဒါထန်လေးတံကိုလည်းဘုန်းကြီးတို့သုံးကြပါတယ် ဘုရားဘာပဲလှုပ်လို့ဆန္ဒပြင်းထန်မယ်ဆိုရင်မအောင်မြင်စရာမရှိဘူးအဲ့ဒါပြောပါတယ်အဲ့တော့ဆန္ဒကအကြောင်းဒီဆန္ဒအနုဖြစ်တူနဲ့ရှင်မောရှင်မဲ့စေတသိက်တွေဆန္ဒတံပြုတ်တကလဓမ္မနာပြီးတော့အဲ့ဒီစိတ်စေတသိက်ကြောင့်ဖြစ်တဲ့ရုပ်တွေပေါ့အဲ့ဒါတန်သမုဋ္ဌာဏရာဓုပါဏဒီတော့ဆန္ဒဓိပတိဒါခဏယတာအကြောင်း ဒီအကြောင်းကြောင့်ဖြစ်ပေါ်လာတာသန္ဓတံပြုတ်တကနာဓမ္မနာတာကျိုးတရားပစ္စယုတ်ပံတရားလို့ခေါ်တယ်အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားပစ္စယုတ်ပံနာတန်သမုဋ္ဌာနာနိစ္စရူပနာဒါလည်းအကျိုးတရားပဲဒီနေရာမှာအဓိပတိပစ္စေနာပစ္စယောအကြီးမှုဆိုတဲ့အဓိပတိပစ္စယတတ္တိဖြင့်ကျေစုပြုတယ် ဒါတော့ဒီပိ၄ပါးတော့ကိုယ်စိတ်ထဲမှတ်ထားဖို့သန္တာအဒီပိဝိရိယဒီပိစိတ်ဓာဒီပိဝိမန္တာဒီပိဟုတ်လားလုံလန်းတူအောင်မြင်ကြိုးစားမယ်ကြိုးစားမှုရှိတဲ့ပုဂ္ဂိုလ်လည်းမအောင်မြင်စရာအကြောင်းရှိဘူးဒါကြောင့်ဝိရိယပြင်းထန်မယ်ထန်လေးတာဆိုသန္တာပြင်းစထန်ရင်လည်းလုပ်ငန်းတစ်ခုအောင်မြင်နိုင်တယ်ဝိရိယပြင်းထန်နေရင်လည်းလုပ်ငန်းတစ်ခုအောင်မြင်နိုင်တယ်စိတ်ဓာတ်ပြင်းထန်နေရင်လည်းအောင်မြင်နိုင်တယ်ဉာဏ်ပညာအသိဉာဏ်ပညာ ထက်မြက်ပြင်းထန်နေလည်းပဲဒါအောင်မြင်နေကြအကြောင်းမရှိဘူးဒါကိုရှိရှိဆရာတော်များကထန်လေးတာလို့ခေါ်ပါတယ်အဲဝိရိယဝိရိယဒီပတိဝိရိယကဒါအကြောင်းဝိရိယသံယုတ်တကာနံဓမ္မနံဒါအကျိုးအကြောင်းနဲ့ကျိုးကိုယ်အောင်ယူရမယ်နော်ဝိရိယဒီပတိယတာဝိရိယဒီပတိယပြီးတဲ့အခါမှာနောက်တစ်ခုကျတော့အကျိုးသွားမယ် အကျိုးကြောင့်ဝိရိယသံပြုတ်တကာနံဓမ္မနံဒါတခုတန်သမုဋ္ဌာနာနိစ္စရူပနာအဲ့ဒီစိတ်တွေကြောင့်ဖြစ်ပေါ်လာတဲ့ရုပ်တွေအဲ့ဒါဗာနဲ့ကျေစုပြုလဲဒီပရိပစ္စယတတ္တိဖြင့်ကျေစုပြုတဲ့အတွက်ဒီပရိပစ္စေနာပစ္စယောနောက်စိတ်စိတ်တတ်တွေပြင်းထန်နေဘယ်လိုငါမစောမြင်နေစိတ်ဓာဓိပတိအကြောင်းဒီစိတ်နဲ့ စိတ်ဆိုတာဘယ်တော့မှတူခုမှဖြစ်ဘူးစိတ်ဖြင့်စေတသိက်တွေဖြစ်မယ်စိတ်ဓာတ်တံပြုတ်တကာနဓမ္မနံသူ့ရဲ့ရှင်မောရှင်ဘက်စေတသိက်တွေဖြစ်မယ်ပြီးတော့ဒီစိတ်စေတသိက်ကြောင့်မို့စေစာယုတ်တွေဖြစ်မယ်တံသမုဋ္ဌာနာနိသရူပနာအဓိပတိပစ္စေနပစ္စယောအဲ့လိုပေါ့ယုတ်ကတော့စေတစာယုတ်တွေပါပဲဝိမန္တာဓိပတိဟမ်ဒါ အကြောင်းတရားဝိမန္တသံပြုတ်တကာနဓမ္မနံဝိမန္တဆိုတာပညာကိုပြောတယ်နော်ဒီခါလေးလေးဘုရားပညာသုံးမယ်ဒီခါလေးဉာဏ်သုံးမယ်ဒီခါလေးအာမောဟလို့သုံးဒီဘုန်းကြီးတို့အရှင်ဘက်ကပြီးသွားဟေတုပစ္စယောတို့ဘာလို့ကျွန်တော်ပညာဉာဏ်ကိုအာမောဟသုံးပါဒီနေရာမှာတော့ပညာဉာဏ်ကိုဝိမန္တလို့သုံးပါအတူတူပဲဝိပြစကလုံးလေးတွေဖလှယ်ထားတယ်မှတ်ထား ပညာဉာဏ်တိတ်အကောင်းနေရင်တိတ်ပြင်းထန်နေလည်းပဲဘယ်လုပ်ငန်းမဆိုအောင်မြင်နိုင်တယ်ဝိမန္တဒိပတိအကြောင်းခဏရဝိမန္တတံပြုတ်တကာနဓမ္မနံဒါကျိုးတန်သမုဋ္ဌာနာနေသရူပနာဒါရုပ်တရားဘလို့ခြေစုပြုလဲဒီပတိပစ္စေနာပစ္စယောဒီပတိပစ္စယတတ္တိဖြင့်ခြေစုပြုတယ်ပြီးတော့ ဒီတိုင်အောင်ပေါ့နော်ဆန္ဒဒီပတိကနေပြီးတော့ဒီဒီပတိပိစေနာပစ္စယောတိုင်အောင်ဒါကသာဇာတဒီပတိလို့ခေါ်တယ်နော်ဒီပတိနှမျိုးမှတ်ထားမယ်ဒါသာဇာတဒီပတိသာဇာတဒီပတိနော်အပေါ်နဲ့နဲ့တင်လိုက်ဒါသာဇာတဒီပတိပြီးသွားပြီနောက်ဒါနောက်ပါဠိတွေကြအာရမဏဒီပတိခေါ်တယ်အာရမဏဒီပတိကြဘုန်းကြီးတို့ အာရမဏပစ္စည်းအဆုံးပိုင်းလေးနဲ့ခတ်ဆင်တယ်မယ်နော်ဒီကတော့တာမအာယုံမျိုးဆိုလိုတာမဟုတ်နော်တကယ်ကိုအလေးပြုရတဲ့အာယုံမျိုးပြင်းထန်တဲ့အာယုံမျိုးပေါ့ယံယံဓမ္မံကရုံကတ္တဝါဟိုတုန်းကတော့အာယုံပြုတာယံယံဓမ္မအာရဘအာရမဏပစ္စည်းဒီမှာတော့ယံယံဓမ္မံကရုံကတ္တဝါဒီမှာတော့ဒီအရိယဘာပြောရလဲ အာယုံ6ပါးကိုပြောတာပဲဒီမှာနော်အရင်ဘတ်တော့ကအာရမဏပစ္စည်းမှာပြောခဲ့သလိုဒီမှာလည်းအာယုံ6မျိုးလို့ရံရံဓမ္မရှင်အာယုံ6ပါးပစ္စည်းတရားကိုကရုံကတဝအလေးမြတ်ပြု၍အထူးကိုအလေးမြတ်ပြုတဲ့အာယုံမျိုးဖြစ်တာမအာယုံမျိုးဖြစ်မဟုတ်ဘူးတာမအာယုံမျိုးဆိုရင်တော့အာရမဏပစ္စည်းရောပေါ့ဒီကတော့အထူးဖြစ်တဲ့အာယုံမျိုးနော် လေးလေးနက်နက်ကိုဖြစ်တဲ့အာယုမျိုးကောင်းလာပြီမကောင်းလာဖြစ်ဖြစ်တကယ်ကိုလေးနက်တဲ့အာယုမျိုးကိုဆုလို့ပါတယ်နော်ဒီအာယု6ပါးကိုခြုံပြောရင်တော့ဒီမှာဒါလေးတွေခြုံတာတော့နော်ဒီမှာပရမတ်တပိုက်ကသာနာဝိရိယစိတ်ပညာဒါနောက်ကစိတ်စေတသာစိတ်ဒါကဒါဒါဒီအတွက်သာဇာတာဓိပတိနောက်အာရမဏဓိပတိခြုံလိုက်တော့အာယု6ပါးနော် နောက်ကစိတ်စိတ်ပိဒါကတော့တာမန်အာယုံမျိုးမဟုတ်ဘူးအထူးအာယုံမျိုးဆိုလို့အဲကြောင့်ယံယံဓမ္မကျင်အာယုံ6ပါးပစ္စည်းတရားကိုကရုံကတ္တဝါလေးမြတ်ပြု၍ဒီခွဲဖတ်ဖို့ရေရေဓမ္မအကျဉ်းတို့သဘောရှိကုန်သောစိတ်ဓာစေတသိက်ကစိတ်စေတသိက်တရားတို့သည်ဥပ္ပိဇ္ဇန်တိဖြစ်ကုန်၏ အာယုံ6ပါးကိုအာယုံ6ပါးဆိုတာကဒါအကြောင်းတရားပေါ့ရေဓမ္မဥပ္ပစ္စံဒီဒါအကျိုးတရားနော်အကျိုးတရားစိတ်စေတသိက်တွေဖြစ်တယ်စိတ်စေတသိက်ဆိုတာကြည့်လိုက်ရင်အာယုံရှိမှစိတ်စေတသိက်တွေဖြစ်တာအာယုံမရှိစိတ်စေတသိက်မဖြစ်ဘူးဒီလိုမှတ်တာနော်ယံယံဓမ္မံကရုကတ္တဝအဲ့ဒါဆိုတစ်ခါရအဲ့ဒါကဘာလဲအကြောင်းတရား ယေဓမ္မာဥပိဇန္တိစိတ်ဓာစေတသိကဓမ္မာဒါအကျိုးတရားသူအကြောင်းတရားအကျိုးတရားလေးတွေခွဲပြီးရုပ်မယ်နော်ဒီပါဠိကဒီဟာအာယု6ပါးဒီဉာဏ်တွေကစေရေဓမ္မာစိတ်ဓာစေတသိကဓမ္မာအောက်ကဟာလေးပေါ်နေတင်လာအောက်ကဆရာအတူဆရာလေးနဲ့ရှင်းကြည့်ဟောဒါလေးနဲ့ကြည့်နော်ဒါဆိုပိုရှင်းတယ်ဒီဉာဏ်ရဓမ္မကလုံကတ်တော်ဆိုအာယု6ပါးကိုပြောတယ်နာအကြောင်းတရား ရေဓမ္မဥပ္ပိဇန္တိစိတ်ဓာစေတသိကဓမ္မဒီတောင်သွားမယ်နော်အဲ့ဒါအကျိုးတရားပြီးတော့မာရိယာတွေပဲထပ်ပြောပါလေနော်တေတေဓမ္မတေတေဓမ္မဆိုတာကယံယံဓမ္မကရုံကတ္တဝနဲ့တူပဲတေတေဓမ္မတိထုထုတို့အာယုထုထုအာယု6ပါးပစ္စည်းတရားတို့သည်နော်ဒါနဲ့ အထက်ကပြောခဲ့ရဟယဓမ္မကရုံကတ္တဝအတူတူပဲဒါကအကျိုးတွေအကြောင်းတရားတွေပြီးတော့မှဒေသံဒေသံဓမ္မနံဒါနဲ့ခုနရေဓမ္မဥပ္ပစ္စံဒီစိတ်တစိတ္တိကဓမ္မအတူတူပဲအကျိုးတရားတွေအာယုံ6ပါးဆိုတဲ့အကြောင်းတရားတွေကြောင့်မို့စိတ်စေတသိက်ဆိုတဲ့အကျိုးတရားတွေကိုဘာဖြစ်လဲအဓိပတိပစ္စေနာပစ္စယောအဓိပတိပစ္စယတတ္တိဖြင့်ခြေစုပြုတယ် အဲ့ဒီလိုပါဠိလေးကစပြီးတော့ဟာဒါအကျိုးပြတဲ့ပါဠိဒါအကြောင်းပြတဲ့ပါဠိဘာဖြစ်လို့အကြောင်းပြလဲဘာဖြစ်လို့အကျိုးပြတဲ့ပါဠိလဲဒါလေးလည်းနားလေတာအချင်းကျုပ်လောက်တော့နားလေတာဒါဆိုပါဠိဖတ်တာလည်းမှန်သွားမယ်အာယုံပြုရွတ်စွာတာလည်းလွယ်သွားမယ်ပေါ့ပြီးတော့ချုံပြောရင်အဓိပတိပစ္စည်းဟာဒီမှာဒီမဆုလေးကြည်လိုက်ရင်ဒီဒီအပေါ်နာမျိုးခုနသာဇာတာအဓိပတိအာရမဏအဓိပတိနှစ်မျိုးရှိတယ်ဒီလိုမှတ်ထား နော်အတူတူကဖြစ်ပြီးကျေစုပြုမယ်အာယုလေးမြထားပြီးကျေစုပြုမယ်အတူတူကဖြစ်ပြီးတော့နော်ကျေစုပြုတာမျိုးသာဇာတာတိပတိအဲ့ဒါကဘုရားနေပဲတိလဲသန္တာတိပတိကနေပြီးတော့ဝိမာန်တာတိပတိတောင်ဒါသာဇာတာတိပတိကိုပြတယ်ဒီရွယ်ချက်နဲ့ဘုရားဟောတယ်နောက်ရံရံဓမ္မဂရုံကတ္တဝါနေပြီးတော့ဒီဒီအဆုံးနှစ်ကြောင်းကြတော့အာရမဏတိပတိကိုရည်ရွယ်ပြီးခေါ်တယ်အဲ့ဒီလိုလေးမှတ်ထားပါတော့ ပြီးတော့ဒီတော့ဒီမှာစာသဘောလေးတစ်ခါထပ်ပြောကြရအောင်ဘုန်းကြီးတို့မှတ်စုလေးပေါ်နည်းနည်းတင်မယ်နော်ဒီဒီပတိကိုပေါ်တင်လာအောင်မှာမှတ်စဲဒီမှာဒီသာဇာတာဒီပတိကြတော့ဘုန်းကြီးတို့ဒီဇောတွေနားလည်ရတော့မယ်ဒီမှာသုံးသွားတာကသာဓိပတိဇောဆိုဒီလိုသုံးသွားအဓိပတိထိုက်တဲ့ဇောကငါတွေးဇောတေးဇောပဲထိုက်တယ် နော်အဲ့တော့ဇော55ခုကိုဘုန်းကြီးတို့ကနားလည်ထားတော့မယ်နော်ဗြဟ္မသန္တာဒီပိဝိရိယဒီပိစိတ်တဝိမာနဒီပိဒီဟာလေးနဲ့ပတ်သက်ပြီးတော့ဒီဒီပိထိုက်တဲ့တရားတွေကဒီပိဇောတွေနဲ့တာဒီပိဇောတွေပဲဒီပိကထိုက်တာဟုတ်ဒါကြောင့်အဲ့ဒီစိတ်စိတ်တိတ်တိတ်အဲ့မှာပါဝင်နေတဲ့ခုနသန္တာဝိရိယဝိမာနစိတ်ပေါ့ဗျာအဲ့ဒီအဲ့ဒီဟာတွေ အဲ့မှာဒါအကြောင်းတရားအဲ့ဒါကြီးပြောတယ်။ပြီးတော့ဇောက55ခုရှိတယ်။ဇော55ခုကအကုသိုလ်စိတ်12ပါးလုံးဟာဇောဖြစ်ပါတယ်။နော်။အဲ့တော့လောဘအရှင်ဘကပြောခဲ့တယ်။ဥနိယဟိတုမှာဒါပြောခဲ့တယ်။လောဘမှုစိတ်ဖြစ်ပြီဆိုရင်လောဘခိတ်ဖြစ်တယ်လို့လောဘအခြေခံဖြစ်တယ်လို့မောဟလည်းပါတာပဲ။နော်။အဲလောဘမှုစိတ်မှာလောဘဖြစ်ပြီးဆိုမောဟပါတယ်။မောဟဖြစ်လို့လောဘဖြစ် မောဟပါလို့လောဘဖြစ်တာအသိဉာဏ်မရှိလို့လောဘဖြစ်ဒါကြောင့်မို့သူလောဘမှုစိတ်၈ပါးဟိတ်နှစ်ပါးဖြစ်တဲ့အတွက်ဒွေးစောလို့ခေါ်တယ်။ဟောဒေါသဖြစ်ပြီးဒေါသမှုစိတ်တွေဖြစ်ပြီးဆိုရင်လည်းဒေါသဖြစ်ပြီးဆိုမောဟပါတယ်။အသိဉာဏ်မရှိလို့ဒေါသဖြစ်တယ်။အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဒေါသမဖြစ်ဘူးထိနိုင်တယ်။အဲတော့ဒေါသမှုစိတ်နှစ်ပါးကလည်းဒေါသရေမောဟရေနှစ်ခုရှိတဲ့အတွက်ဒွေးစောပဲ။ဟိတ်နှစ်ပါးရှိတဲ့ ဇောလည်းဖြစ်မယ်ဟိနှစ်ပါးလည်းရှိမယ်ဆိုရင်ဒါဒွေဇောခေါ်တော့အဲတော့လောမှုစိတ်၈ပါးကလည်းဒွေဇောဒေါသမှုစိတ်နှစ်ပါးကလည်းဒွေဇောဒီလိုမှတ်ထားမယ်ပေါ့နော်ပြီးတော့မောမှုစိတ်နှစ်ပါးအဲဒီကိုသွားမယ်နော်မောမှုစိတ်နှစ်ပါးဒီမောမှုစိတ်လေးနှစ်ပါးကိုလည်းသိထားဒီမောမှုစိတ်နှစ်ပါးကြတော့သူဟိတ်ကမောဟဟိတ်ပဲရှိတယ် နော်မောဟဟိတ်ဆိုတော့ဟိတ်တစ်ခုလည်းရှိလို့ရှိရင်ဧကဟိတ်ဇောလို့ခေါ်တယ်နော်အသိဉာဏ်မဲ့သွားပြီတွေးဝထိုင်းမိုင်းသွားပြီဘာမှမသိတော့ဘုရားမှလည်းမသိတရားမှလည်းတန်ခါမှမသိစိတ်တွေပြန့်လွင့်နေမောဟကတော့နှမျိုးရှိတာပေါ့ဥဒိစ္စမောဟဝိသိကိစ္စမောဟဝိသိကိစ္စမောဟဝင်ကြည့်ပါလားဘာမှသူမယုံတော့မဟုတ်တာတွေအကုန်လုံးတော့တာဘုရားမယုံဘူးတရားယုံတကယ်ဘုရားစစ်ဘုရားမှသူလည်းမခံဘူးတရားစစ်တရားမှလည်းလက်မခံ ဘာမှကိုယုံကြည်မရှိတော့ဒီကဘာသာမဲ့တွေဖြစ်ပြီးထင်ရလောက်တာပေါ့အဲ့ဒါမောဟပဲဟိုဒီဝိသေကမောဟဩဒိဇမောဟဇာတိလိုဖြစ်နေတဲ့ပုဂ္ဂိုလ်စိတ်ကဘယ်တော့မှမငြိမ်ဘူးလာဖြောက်ခိုးဟာတရားဆိုနေစိတ်ဘယ်တော့မှဩဒိဇမောစိတ်ပြန့်လွင်တဲ့ပုဂ္ဂိုလ်များမောဟတွေဖိစိတ်နဲ့စိတ်ကမငြိမ်တော့အဲ့ဒါဩဒိဇမောဟအဲ့ဒီမှာကြတော့မောဟဟိတ်တစ်မျိုးပဲရှိတဲ့အတွက်ဧကဟိတ်ဇောလို့ခေါ်တယ်ဇောအနေနဲ့ နော်ဇောတွေဆက်တော့အကုသိုလ်12ပါးလုံးကဇောဖြစ်ပါတယ်ဒါကြတော့ဘုန်းကြီးတို့ပကိန်းပိုင်းတွေပါလေလေ့လာဖို့ပြင်မှတ်မိတော့ဗောနော်အဲ့ဒီအရာလေးလည်းအာယုံပြုရအောင်ပြီးတော့အာယုစိ78ပါးထဲမှာဇောထိုက်တာကဟတိတပတ်တစ်ခုပဲဇောထိုက်တယ်နော်ဟတိတပတ်ဟိုက်ကရိယာစိတ်ထဲမှာဟတိတပတ်ပါဒီအာယုစိတ်ဆိုတာကဟိတ်မရှိလို့အာယုစိတ်လို့ခေါ်တာနော် ဟိတ်နဲ့ဝေဘာနဲ့အာယစိတ်ကဟိတ်မရှိဘူးနော်ဒါကြောင့်မို့ဟိတ်မရှိတဲ့အတွက်အာယဇောလို့ခေါ်တယ်ဇောတော့ဇောပဲသူကဟိတ်မရှိဘူးအဲဒီစိတ်ဆက်ချက်ပါလုံးဟိတ်မပါတဲ့အာယဇောတွေအာယစိတ်ပဲအဲ့ဒီအာယစိတ်ထဲမှာဇောထိုက်တာဟာတိတော့ပါတကူအကြောင်းမို့ဟာတိတော့ပါအာယဇောလို့ခေါ်မယ်နောက်သွားလိုက်အောင်ဟိုဘက်မှာဇောထိုက်တာကကုသိုလ်နဲ့ကရိယာပဲဘာကုသိုလ် ကာမောဒရာဒေါမနစိတ်24မျိုးရှိတော့ဗောဗျာအဲ့ဒီမှာမဟာကုသိုလ်နဲ့မဟာကရိယာပဲစောထိုက်တယ်မဟာကုသိုလ်မဟာကရိယာပေါ့နော်အဲ့ဒီမှာဘုန်းကြီးတို့ကဒီမှာတူရပေါင်းထားတယ်မဟာကုသိုလ်မဟာကရိယာပေါ့နော်အဲ့မှာခွဲလိုက်မယ်မဟာကုသိုလ်မှာညာနာတံပြုတ်ညာနာဝိပြုတ်မဟာကရိယာမှာလည်းညာနာတံပြုတ်ညာနာဝိပြုတ်ဝိပဿနာဇောမထိုက်ဘုရားမှတ်ထားနော် အကုသိုလ်နဲ့ကိရိယာပဲဇောထိုက်တယ်ဇောဖြစ်တယ်အဲတော့မဟာကုသိုလ်ညာနာဝေပြုတ်ညာနာဝေပြုတ်ဆိုရင်ဉာဏ်မပါဘူးဉာဏ်မပါဘူးဆိုဟိတ်အနေနဲ့ကြည်လိုက်ရင်အလောဘနဲ့အာဒေါသဟိတ်ပဲရတယ်ဉာဏ်မပါတဲ့အတွက်အမောဟဖြုတ်ထားပြန်မာဂရိယညာနာဝိပယုတ်စိတ်လေးကမှလည်းဉာဏ်မပါဘူးဉာဏ်မပါတဲ့အတွက်အာမောဟဖြုတ်ထားတော့အာလောဘကြီးအာဒေါသဟိတ်ခေါ်တယ်နော် ဟိတ်တရားကွဲသွားဒွိဇောတော့ဒွိဇောပဲဒီဟိတ်နှစ်ပါးသာရှိတဲ့အတွက်ဒွိဇောဒီလိုကွဲသွားတယ်နော်ဟောဒီလောဘဒီလောငူစိ7ပါးဒေါသငူစိ2ပါးခေါ်တဲ့ဒွိဇောနဲ့မတူဘူးသူတို့ကဟိတ်တမဒီအမကောင်းတဲ့ဟိတ်တွေဖြစ်တယ်ဒီမှာတော့ကောင်းတဲ့ဟိတ်တွေဖြစ်တယ်နော်ကုသိုလ်တော့ကုသိုလ်ကရိယာတော့သောကာမသရသောမနာတွေကကုသိုလ်တော့ကရိယာတော့မှန်တယ်ဒါပေမဲ့ဉာဏ်မပါတဲ့အတွက်ဉာဏဝိပယုတ်စိတ်တွေမှာ ညံမပါဘူးညံမရှိတော့ဟိတ်နေတဲ့ဝေဖန်ရရင်အာလောဘရဲ့အာဒေါသရဲ့နှစ်မျိုးပဲရတယ်။ဒါကြောင့်တွေးရောလို့ခေါ်တယ်ဒီလိုမှတ်တာ။ညံပါတဲ့စိတ်တွေမာကုသိုလ်ညာနာတံမျိုးစိတ်လေးခုမာဂရိယညာနာတံမျိုးစိတ်လေးခုရောညံပါတဲ့အခါကျတော့အာလောဘအာဒေါသအမောဟိတ်သုံးမျိုးလို့ရ။ဒါကြောင့်တိဟိတ်ရောလို့ခေါ်တယ်နော်အဲ့လိုမှတ်တာ။မေဂုတ်ကုသိုလ်တို့မေဂုတ်ကရိယာတို့လောကုတ္တရာတို့ နော်ဒါကြောင့်ဘုန်းကြီးတို့ဒီမဟာကုသိုလ်မဟာကုသိုလ်ကမဟာကုသိုလ်ပိုင်းကြကံလန်းစေတော့ကံလန်းစေလို့သုံးပါဒီဇံလန်းစေကြတော့ညံပါမှဇံလန်းစေလည်းဖြစ်တယ်ညံလန်းစေလည်းညံပါမှဖြစ်တယ်နော်မေဂုတ်ကုသိုလ်မေဂုတ်ကရိယာဇောထိုက်တာက ကုသိုလ်ကရိယာတွေထိုက်တယ်နော်လောကုတ္တရာမှာတော့ဖို့စိတ်ဝိပတ်လည်းထိုက်တော့ မဲဂုတ်ကုသိုလ်ကိုပါမဲဂုတ်ကရိယာကိုပါစောထိုက်တာဒါတွေကခုနဟဲ့နေတဲ့ဝေပိုင်းဉာဏ်ပါမတီကုသိုလ်တီဇံကုသိုလ်တွေကရဇံတွေကရတာကိုဉာဏ်မပိုင်မရဘူးဒါကြောင့်မို့လောဘအလောဘအတောတအမောဟဟိတ်သုံးမျိုးလုံးရတယ်လောကုတ္တရာစိတ်၈ပါးမလေးပါဖို့လေးပါမလေးပါကုသိုလ်စိတ်ဖို့လေးပါဝိဘတ်ဝိဘတ်စိတ်အနေနဲ့ဒီမှာဇောထိုက်တာဆိုတာကတော့ ကိုလေးပါပဲရှိပါကိုဇောတွေကဝင်စားလို့ရတော့အဲတော့ဒီလောကုတ္တရာစိတ်တွေမှာလည်းအာလောဘတွေအာဒေါသတွေအာမဟိတ်သုံးပါရှိတယ်။အဲတော့ဒါတွေကိုပေါင်းလိုက်လို့ရှိရင်ဒီကဘုန်းကြီးတို့ခုနဆိုရိုးလေးဒါရအထက်မှာဆိုရိုးလေးရှိတယ်။အာဒီပတိသာဇာတာဒီပတိအာရမဏဒီပတိဒီမှာကြည်လိုက်ပါနော်။သာဇာတာဒီပတိဒီပတိထိုက်တာကခုနက ဇော55ပါးထဲမှာဒီတာဓိပတိဇောတာဒီ52ပါးတော့တာဓိပတိဇောစိတ်ခုနကအောက်ကဇေယျလေးနဲ့ရှင်းကြည့်မယ်နော်အောက်ကဇေယျလေးနှစ်ခုဒါနည်းနည်းချုံအပ်ကန်တယ်အောက်ကအောက်ကခုနလေးပဲကြည့်လိုက်ဟုတ်ပြီအဲဟုတ်ပြီဟောအဲဒီတစ်ခွက်နဲ့နောက်တစ်ခွက်နောက်တစ်ခွက်သူဖြည့်ဖြည့်ချင်းပြလိုက်အပေါ်ကပါဠိဇေယျတော့မလို့တော့ဘူးဒီကကြီးအဲဒီခုနက ဇော55ခုအတိပတိဇောနဲ့ဝေဖန်ပြထားလေးနဲ့အဲ့ဒီနှစ်ခုရှင်းပြခြင်းဟုတ်ပြီအဲ့ဒါနှစ်ခုအဲ့ဒါဆိုပို့ရှင်းတယ်ခုနအဘော့အဲခုနခုနကြည့်ခဲ့တဲ့အောက်အောက်ကိုဆက်သွားအဲတရားတရားဒါနဲ့ဟုတ်ပြီဒါလေးနှစ်ခုဒီမှာကြည့်လိုက်အဓိပတိကြတော့ဘုန်းကြီးတို့ ဒီထိုက်တာကတာဓိပတိဇော90အာဟိဇောနဲ့အေဂိဇောကိုသူကဓိပတိမထိုက်ဇော95ခုရှိတာကအာဟိဇောနဲ့အေဂိဇောကိုဖယ်ရမယ်ဇော95ခုပေါ့95ခုမှာအာဟိဇောကဧကေယိဇောက မောမှုစိတ်နှစ်ပါးအာဟိဇောကဟတိတုပ်ပါအဲ့ဒါ55ပါးတွေကဒီသုံးပါးဖယ်လိုက်တော့52ခုကျန်တယ်ဒါရပြောရင်တော့ဒွေဇောဒီဒွေဇောရယ်ဒီဒွေဇောရယ် ဒီတေဆိုမဒီတွေဆိုတစ်ခုပေါင်းကြည့်မယ်နော်လောမှုစိတ်7ပါးဒေါသမှုစိတ်2ပါးတွေတော့တွေဆိုဒီမှာ30ရပြီဒီမှာကြည့်လိုက်မာကုသိုလ်ညာနာဝိပုတ်၄ပါးမာကိရိယာညာနာဝိပုတ်၄ပါး10ပါးနဲ့ဆို18ပါးအဲရောက်ဒီနောက်ကရေးမှရင်တွေဆို18ပါးဒါဒီပိထိုက်တာနော်ဒါဥဒါဇာတာဒီတွေဆို18ပါးလို့ဒီလိုမှတ်ထားအောင်အောင်မှာပါပြီဒီမှာသူရေးပြတယ် တွေးဆို18ပါနော်ဒါကိုပြောတယ်နော်ဒီလောမှုစိတ်7ပါလောတမှုစိတ်2ပါဒါတွေးဆိုမာဟုတုညာနာတံပြုတ်စိတ်၄ပါမာဟုတုမာကရိယာညာနာတံပြုတ်စိတ်အဝိပြုတ်ပေါ့လေမာဟုကုတုညာနာဝိပြုတ်၄ပါ မာကရိယာညာနာဝိပြုတ်ဒါတွေးဆိုဒီ18ပါကိုဒါတွေးဆို18ပါလို့ခေါ်တယ်နော်လူလေးလေးတွဲမှတ်တာမျိုးဒါပဲဇောထိုက်တယ်ခုနကအာဟိဇောဧကိဇောနဲ့အာဟိဇောကဇောမထိုက်ဘူးနောက်ဒီဟိဇောဉာဏ်နဲ့ ဒီဟာတွေပေါင်းလိုက်လို့ရှင်38ပါးရတယ်မဟာကုသဉာဏသံယုတ်၄ပါးမာဂရိယဉာဏသံယုတ်၄ပါး10ပါးပေါ့နော်နောက်ကအောက်ကမဲဘုတ်ကုသိုလ်9ပါးမဲဘုတ်ကရိယာ9ပါးနော်အဲ့မှာဒါတွေပေါင်းလောဟုရာစီ10ပါးအဲ့ဒါတွေပေါင်းလိုက်လို့ရှင်34ပါးရတယ်အဲ့ဒါကိုတိဇောလို့ခေါ်တယ်နော်ဒါပဲထိုက်တယ်နော်ချုံပြောရင်ဒွေဇောက18ပါးတိဇောက34ပါးဒါကို ဒီမှာသာဇတာဒီပတိအနေနဲ့ဒီပတိထိုက်တာဒီပတိထိုက်တာကိုပြောတာနော် ပြင်းထန်တဲ့ဇောအကောင်းတဲ့ဇောပေါ့နော်အမျိုးပဲပြောကြအောင်ဒီမှာဘုန်းကြီးတို့အောက်ကနေရေးထားပါတယ်ဒိဗယ်လေးနည်းနည်းဖြည့်ရှင်းချက်ပေးတာဒီဟာလေးပုံနဲ့နဲ့တင်လိုက်ပါသာဇာတာဒီပတိကြည်လိုက်ပါနော်သဟာဇာတာသဟာဇာတာဒီပတိသာဇာတာအဓိပတိသာဇာတာကအတူတူကဖြစ်တာအဓိပတိဆိုတာအကြီးမှုဖြစ်တာ အလုံးအကောင်ထက်တာဒါကိုပြောချင်တယ်နော်ဘုန်းကြီးတို့အဲ့ဒီထဲမှာလည်းတခုအာတာနေဉာဏ်ရတွေကတော့အာတာမှုဖြစ်တော့သန္ဓဝိရိယစိတ်ပညာအလုံးအကောင်ထက်တာတော့တရားဖြစ်နေအတူတူကဖြစ်ပဲဖြစ်တဲ့စိတ်စေတသိက်စေတစားယုတ်တာသာဇာတာပစ္စယတတ္တိဖြင့်ကျေစုပြုတယ်တကယ်လို့သန္ဓဝိရိယစိတ်ပညာပဲအကောင်ထက်တာပြီးတာမန်သာဇာတာဒါသာဇာတာပစ္စယနှမျိုးဖြတ်သွားတာဟုတ် သာဇာတာဒီပတိသာဇာတာပစ္စည်းရှိမဲ့သာဇာတာဒီပတိပစ္စည်းရှိသိအာကောင်ထက်တန်လာပြီဆိုရင်တော့ဒါသာဇာတာဒီပတိဒီခါလေးဒီဆန္ဒလည်းသိမရှိဘူးဝိရိယလည်းသိမရှိစိတ်ကလည်းသိမရှိပညာလည်းသိမထက်တန်ဘူးနောက်လာလိုက်မဲ့သာဇာတာပစ္စည်းဆိုတာနော်အလွန်အာကောင်ထက်တန်နေရင်တော့ဒါအခုနေရာမှာပြောတာအလွန်ကောင်းအာကောင်ထက်တန်တဲ့သဘောမျိုးဒါကိုဘုန်းကြီးတို့ပါခေါ်တယ်သာဇာတာဒီပတိပစ္စည်း ဟောသိအာမကောင်းမှုမထက်တန်မှုဆိုရင်ဒါတော့သာသာဒါပစ္စည်းဒီလိုခွဲမယ်နော်ငါခွဲတော့သာသာတာကိုနှစ်မျိုးကတာမန်သာသာပစ္စည်းဒီပတိထိုက်တဲ့သာသာပစ္စည်းဒီလို အာရမဏပစ္စည်းတွေဒီလိုပဲခွဲသွားနော်အောက်နေနေမှာပေါ်တယ်လိုက်အာရမဏလည်းဒီလိုခွဲပြအာရမဏဒီပတိကိုအာရမဏဒီအာရမဏဒီပတိနှစ်ပုတ်ခွဲနော် အာရမဏတိပြအလင်းမြတ်ပြုလောက်အောင်ကိုဒီအာယုံကတိတ်အာကောင်းနေဆွဲဆောင်မှုအာကောင်းနေတယ်မကောင်းတဲ့အာယုံမဖြစ်ကောင်းတဲ့အာယုံမဖြစ်ဖြစ်ဆွဲဆောင်မှုတိတ်အာကောင်းတဲ့အာအာယုံမျိုးဆိုရင်တော့ဒါအာရမဏပစ္စည်းဖြစ်တော့ပေါ့အဲဒီဆွဲဆောင်မှုအာကောင်းတဲ့နော်အမကောင်းမှုဆိုတာမန်ပဲနော်အာရမဏပစ္စည်းမဖြစ်ဘူးဆိုအာရမဏဒီပတိမဖြစ်ဘူးဆိုအာရမဏပစ္စည်းဒါဖြစ်တယ်ဒီလိုအဓိပ္ပာယ်ကြားနေတယ်ပေါ့ရေးရမှာနော်။ မဖြစ်ဘူးပဲရေးလိုက်တယ်တကယ်တမ်းကျတော့တာမအာယုံဆိုအာရမဏပစ္စည်းတာဖြစ်တယ်ဒီလိုလေးမှတ်ထားပါဘုန်းကြီးကဒီမှာတော့ဒီခါတလေဘုန်းကြီးတို့စာပေမှာကအနွားရတုံတယ်ဗျာတိတွေကတုံတယ်ဘုန်းကြီးတို့ဒီသင်္ခါရုပ္ပကညာပိုင်းမှာအခုညာညာစကပြန်လောက်တဲ့ထိုင်ဝမ်ကတကားလေးကသူကလည်းဒီစာပေတွေလေ့လာသင်္ခါရုပ္ပကညာပိုင်းမှာအဲ့ဒီလိုမျိုးဒီသင်္ခါရုပ္ပကညာရဲ့ဂုံလေးတွေပြောတဲ့ပိုင်းမှာအဲ့ဒီလို နှစ်ပိုင်းတွေ့ရတော့အနွားရဒိဗ္ဗေနဲ့ပြောတာရှိတယ်ဗျာတိတကဒိဗ္ဗေနဲ့ပြောတာရှိတယ်ဒါတွေကဆိုလေရောနော်ဒါမျိုးကိုဒါကအနွားရဒိဗ္ဗေအဲ့ဒီအာယောအလေးမြတ်ပြုလောက်ကောင်းနေအလွန်ကောင်းနေတာအာရမဏပစ္စည်းပေါ့ဟောဒီရဲ့ဆန့်ကျင်မဲ့ဆိုင်အာအလွန်ကိုဆွတ်ဆောင်မရှိတာအာယုံမျိုးတမ္မအာယုံဆိုရင်တော့ဒါအာရမဏပစ္စည်းပဲဒါဗျာတိတကအနေနဲ့ပြောတာပဲနော်အခုဘုန်းကြီးတို့သိရမှာက ဒီအာရမဏပစ္စည်းပေါ့တကယ်ကိုဒီအာယုံသိအားကောင်းနေတယ်ဆိုရင်တော့ဒါတော့အာရမဏတိပတိပစ္စည်းပေါ့အာယုံသိမကောင်းဘူးမြင်ကောင်းများကြားကောင်းများဆိုရင်တော့ဒါကတော့ဒါအာရမဏပစ္စည်းရောဒီလိုကွဲရသွားတယ်နော်အဲ့ဒါလေးလည်းကတ်မှတ်တာဒီတရားတွေကဟိုဆက်ဆက်မှုတွေရှိနေတယ်။ gain ဒါကသူ့ရဲ့စာပေသဘောအရပြောတာနော်စာပေသဘောအရဒီလောက်နဲ့မှတ်မယ်။နောက်ဘုန်းကြီးတို့ဗာပြောခြင်းလဲဆို အစဆုံးဟာလေးအစအဲ့ဒီအဓိပ္ပာယ်အစဆုံးမှာလေးပြလိုက်မယ်အစဆုံးအဓိပ္ပာယ်အစသားလေးအပေါ်ဆွဲ အောက်ထီအောင်ဆွဲချအဲအပေါ်မှာနော်ဓိပတိပစ္စယောနော်ဓိပတိအဓိပတိဆိုတဲ့အဓိပ္ပာယ်လေးဒါလေးကိုစပြောအောင်နော်ဘုန်းကြီးတို့ဒီအဓိပတိဆိုတဲ့စကားကတော့အလုံးကြောက်ဥပါတယ်ဘုန်းကြီးတို့ရင်တော့ဆိုရင် သုံးလုံးနေရှိတယ်နိုင်ငံရဲ့ အကြီးဆုံးပုဂ္ဂိုလ်နော်အကြီးကဲပုဂ္ဂိုလ်နိုင်ငံတော်ဒီပတိဒီလိုတုံ့ဆွဲတာရှိတယ်နော်အဒီပတိဆိုတာအကြီးမှုပါပဲကြီးမှုအရှင်ပခင်ဒါကိုဆိုလို့ဒီမှာတော့ဒီကတော့စัจ java လေးမင်းပြောလို့ရင်ပါပဲနော်ဧကရမင်းတို့လိုတော့မဟုတ်ပါဘူးစัจ java လေးမင်းပဲပြောရမယ်ဒီမှာတော့ဧကရမင်းတို့ပြောနေရကျိုးစာပေဒီမှာရေးထားရှိပါနော် အဲ့ဒါမျိုးမှတ်ထားနော်အဓိကတော့ security မင်းလို့ပေါ့ security မင်းလို့ဒီမှုဒီအဓိပတိအကြီးမှုဆိုတာတာမန်မျိုးမဟုတ်ဘူးတာမန်ကြီးမျိုးမဟုတ်ဘူးเนาะအဲခန္ဓာတစ်ခုလုံးကိုကြီးမှုဆိုရတချို့ကြခန္ဓာကိုယ်စိတ်ပိုင်းလောက်ကြီးမှုဆိုရတာရှိသေးတယ်အခုဒီပတိကြတော့ဒီခန္ဓာကိုယ်တစ်ခုလုံးပေါ်မှာကြီးမှု ဆိုရတာပဲဟောဒီတရားတွေဖြစ်ပေါ်လာပြီး ဒီခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့ယုံနာကြီးကအလုံးသူ့လိုချလိုက်ပါဆောင်ရွက်ရလို့ဒါဝတိပတိပစ္စည်းရောလို့ဒီလိုခေါ်တယ်ပေါ့နော်အဲဒီထေရဆရာတော့ဒီဒီပတိပစ္စည်းကိုစက်ကြောလာတစ်ခုလုံးအုပ်ဆိုးတဲ့အာနာပြင်းထန်စက်ကြပြင်းထန်တဲ့စက်ကြမင်းနဲ့တူတယ်စက်ကြမင်းတပါဖြစ်ထွန်းလာပြီဆိုရင် မြေပြင်မှာရှိတဲ့အရာမှန်မြတ်သူ့ထံမဲ့လာပြီးခါစား အဲကြပြီးတော့ကြဒီခါလေးလေးမြေပြင်မှာမကဘူးကြနတ်ပြည်ပါသုရမာတွေတာဝန်ရင်သာထီအောင် အာနာပါဝါကြည့်တယ်နော်အကြမင်းတို့ပါလို့ဆိုရင်လည်းသူ့ရဲ့တန်ပြည်တဝက်ခွဲပေးရတာမျိုးတွေဒါတွေဇတ်တော်တွေပါဒီမှာတွေ့လိုက်အဲဒါကြောင့်စေကြမင်းရဲ့အမိန့်ဟာပါလဲဆိုတော့ခန္ဓာကိုယ်ပစ္စည်းတစ်ခုခန္ဓာကိုယ်တို့မှာပြစ်ပေါ်လာရင်ခန္ဓာကိုယ်မှာယုံနာ နန္တရားလို့ဒီပတိအမိန်တိုင်းသာဒီလိုဆောင်ခဲ့ရတယ်ပေါ့ဗျာအဲ့လိုမှတ်ထားအဲဒီအဒီပတိနန္တရားဥဆောင်တဲ့အတိုင်းမှာတော့ကယုတ်တရားတွေလိုက်ရတယ်ဒါကြောင့်ဒီပတိပစ္စည်းနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့တီးတန့်ပေါ့နော်ဒီဝိသုဒ္ဓောင်ဆရာတော်ပြရေးရေးထားတဲ့ပဋ္ဌာန်းပစ္စည်းနဲ့ပတ်သက်ပြီးရှ िख ိုးတဲ့ပါဠိလေးနဲ့တီးတန့်ထုတ်ပေးပါတယ်အဲ့ဒီထဲမှာနည်းနည်းလေးဖတ်ပြမယ်အဒီပတိပစ္စည်းရောစัจ जा ဘုံကူများဖို့လူကို ပြိုင်သူမရှိအုပ်ဆိုးပြီးသူဒါကတော့ဒီပရိယဒေဘေကိုဝိသုဒ္ဓောင်ဆရာတော်ကြီးကဖွင့်ပြပြီးတော့မှအတိမောဟကျင်ပတိဇောဟောဒီမှာဓိပတိဇောတွေထဲမှာနော်ဇောတွေထဲမှာကြတော့ဟာတိတုပ္ပဒါကအာဟိဇော မောဇောဧကိဇောဒါတွေကျင်ထားတဲ့ကြံတဲ့ဇောတွေပဲဒါဓိပတိပစ္စယတတ္တိဖြင့်ကျေစုပြုတယ် သူကအဲ့ဒီအားလေးလည်းဖတ်ဖတ်ပြီးတော့ဒီတိုင်းဖတ်ပေးပြီးတော့ဆရာတော်ကြီးကတော့တခြားအကြောင်းအရာလေးလည်းနည်းနည်းထောက်ရေးတာအဲ့လိုမှတာဒီတော့ဒီပဋ္ဌာန်း24ပစ္စည်းမှာဘုန်းကြီးတို့စဉ်းစားစရာရှိတာကဒီအစိုးရရဲ့သဘောနဲ့ကျေစုပြုတဲ့ပစ္စည်းကနှစ်ခုရှိတယ်တစ်ခုကအဓိပတိပစ္စည်းတစ်ခုကအိန္ဒိယအိန္ဒိယဆိုတာလည်းအစိုးရတာအဓိပတိဆိုတာလည်းအစိုးရတာ ဇွာချင်းအဲတော့အဲ့ဒီနှစ်ခုကဘယ်လိုကွာခြားခြားရှိလဲဒါတွေဘုန်းကြီးတို့သင်ညိုပါတွေသင်ထားတော့လဲနားလေသဘောပေါက်အိန္ဒိယပစ္စည်းကြတော့သူ ဆိုင်ရဆိုင်ရနယ်ပယ်ပါမှာပဲဆိုရတယ်မျက်စိစက်ကုံတွေကမျက်စိနယ်ပယ်ပါမှာပဲဆိုရကျန်တဲ့နေရာဆိုမြရတော့ဒီနေ့နားပဲမှာပဲဆိုရကျန်တဲ့သူဆိုမြရဂာနေနေဂာနာပါပဲနှာခေါင်းအတိဝိညာဉ်စိတ်မှာဒါပဲဆိုရကျန်တဲ့ဆိုမြရ အိန္ဒိယပစ္စည်းဆိုရတာသူ့နယ်မြေအကန့်အသတ်နဲ့နော်ပြည်နယ်လေးတွေမြို့လေးတွေပေါ့သူ့မြို့သူ့နယ်သူအကန့်အသတ်လေးနဲ့အုပ်စိုးလို့ရနော်ခုနစัจ जा မင်းဧကမင်းနဲ့တူတယ်ဆိုတာမျိုးကအဲ့ဒီလိုမျိုးပေါ့တတိုင်းပြည်လို့အုပ်စိုးတာနဲ့ပြည်နယ်တစ်ခုစီအုပ်စိုးတာမျိုးဒီလိုတော့ပြောလို့တော့ဒါတော့ပြောလို့ရတာပေါ့နော်အမေရိကန်တနိုင်ငံလုံးမှာစတိတ်တွေအများကြီးရှိတယ် အဲ state like ဆိုရတာဒါပြည်နယ်ဆိုရပေါ့ပြီးတော့မှတနိုင်ငံလုံးဆိုရတာဘိုးဆိုရဒါအေကင်မင်းဒီလိုတော့ပြောလို့ရတော့အကြောင်းကိုဒီမှာတော့စကြဝဠာမင်းအေကင်မင်းတို့ပြိုင်ဘက်မရှိတဲ့အဆိုရခြင်းသဘောဆိုတာမျိုးပြောတာဒီတော့အိန္ဒိယပစ္စည်းဆိုတာခန္ဓာကိုယ်ပြင်ပအာယုန်နဲ့တွေ့တဲ့အခါမှာအဆင်းအာယုန်မြင်သိမှုနဲ့ပဲအတန်ကိုကြားသိမှုနဲ့ပဲဆိုင်တယ်နဲ့ပဲ6ခုရှိတယ် ဧရိယပစ္စည်းဆိုရတာအဲ့ဒီကိုယ်နယ်ပယ်နဲ့ကိုအစိတ်ပိုင်းလေးတွေဆိုရတဲ့သဘောအဓိပတိကြတော့အဲ့ဒီနယ်ပယ်6ခုလုံးဒီခန္ဓာကိုယ်တစ်ခုလုံးကိုဆိုရဟိုကကြတော့မြင်သိမှုဆိုနော်အစင်းအာယုံကိုမြင်သိမှုနယ်ပယ်အတန်ယုံကြားသိနယ်ပယ်လောက်ပဲဆိုရနေတဲ့အိန္ဒိယပစ္စည်းကြဟောဒီဓိပတိပစ္စည်းကြတော့တစ်ခုလုံးမှာရှိတဲ့နယ်အားလုံးတစ်ခုလုံးကိုချွန်းလွှမ်းပုံချွန်း ပြီးတော့အာယုံပြုတယ်ဆရာတယ်ဒီလိုမှတ်ထားမယ်နော်အကြောင်းမို့ဒီမှာဒါလေးကလုံရင်ကြတာပေါ့နော်ပြီးတော့ဒီ DVD ကမျိုးစားကပါလေသာဇာတာ DVD အာရမဏပစ္စည်း DVD ဒါလေးမှတ်ထားပေါ့နော်သာဇာတာဒီခုနအဓိပ္ပာယ်လေးလည်းပြောခဲ့ပြီအဓိပ္ပာယ်လေးပြောတဲ့အခါအောက်ကဟိုခုနကအောက်ကအဓိပ္ပာယ်လေးတွေပိုရှင်းတယ်ပေါ့နော်အောက်ပေါ်နည်းနည်းတင်လာခုနအဓိပ္ပာယ်လေးအဲဒီဟာလေးတွေနဲ့တွဲမှတ် ဒါဆိုရင်တော့သာဇရာတိပတိဆိုတာကအလွန်အကောင်းထက်သန်သာနာဝိရိယစိတ်ထက်သန်တဲ့နေရာမျိုးနော်အဲ့ဒီနေရာမျိုးကသာဇရာတိပတိဖြစ်တယ်အဲသာနာတွေဝိရိယတွေစိတ်တွေပြန်တိတ်မထက်သန်ဘူးတာမန်သာဇရာပစ္စည်းပဲနော်ထက်သန်လာပြီဆိုတာကိုသာဇရာတိပတိပစ္စည်းအာရမဏလည်းဒီတိုင်းပဲအာရအာဒီအာယုံကတိတ်ပြီးတော့လွှမ်းမိုးတယ်ဆွဲဆောင်တယ် ကောင်းတဲ့အာယုံဖြစ်မကောင်းတဲ့အဲ့ဒါဆိုအာရမဏပစ္စည်းအာရမဏတိပတိပစ္စည်းဖြစ်သွား။အော်ဒီအာယုံကတော့တာမန်ပဲဆိုရင်တော့နော်ဒီနေရာမှာကိုယ့်ကိုပြောင်းပြန်ပြန်မှတ်တာနော်ဒီမဆုလေးထုတ်တာ။အာတာမန်အာယုံဆိုအာရမဏပစ္စည်းပဲ။အာရမဏတိပတိပစ္စည်းမဖြစ်ဘူးဆိုအာရမဏပစ္စည်းပဲဖြစ်တယ်လို့ပြောလို့ရမယ်။နော်ဒီလိုပဲမှတ်ထားမှာပေါ့။ဒီလိုစကားလုံးတွေကဒီလိုအတက်သုံးတာရပြောင်းပြန်သုံးတာရှိတယ်နော်။အဲ့လိုမှတ်ထား။ဘုန်းကြီးတို့ ဒီမှာတော့အဲ့ဒီအာရမဏပိဒီပတိပစ္စည်းသာဇာတဒီပတိပစ္စည်းနဲ့ပတ်သက်ပြီးတော့ဒီအာရမဏဒီပတိအကြောင်းကိုအထိပ္ပယ်ရင်စကြအောင်ပေါ့နော်ဒီကောင်းတဲ့အာယုအလွန်လွှမ်းမိုးနိုင်တဲ့အာယုမျိုးမှသာလျှင်ဒီအာရမဏပစ္စည်းလို့ခေါ်တယ်။အာမအာယုမျိုးဆိုရင်အာရမဏပစ္စည်းပဲ။ဘုန်းကြီးတို့ဇတ်တော်တွေထဲမှာလိုက်ကြည့်လိုက်ပေါ့နော်။အယူမှုဖြစ်လောက်ဒီလပ္ပတွေမင်္ဂလိတွေဥမ္မာတာတိတို့ပပဝတိတို့ ဒီဆင့်အာယုန်ဒီအာယုန်ပြုပြီးတော့ဘုရားလောင်းတော်ယူကြောင်းမူကြောင်းဖြစ်တယ်အဲ့လောက်ဒီဆွဲဆောင်မှုအကောင်းတာမျိုးချဒါအာရမဏပြဒီပတိပစ္စည်းပဲနော်ဒီခါလေးဒါကအဆင့်အာယုန်နော်ဆွဲဆောင်မှုတိတ်အတန်အာယုန်နဲ့တိတ်ကောင်းနော်တချို့အတန်အာယုန်တိတ်ဆွဲဆောင်မှုတိတ်အကောင်းဒီထဲမှာဇတ်တော်တခုထဲမှာပေါ့နော်ဂௌဒီလဆောင်းသမားရဲ့အတန်သူကဆောင်းတန်တိတ်ကောင်းဆောင်းတီး သိကောင်းတဲ့ခါကျတော့ဒီအမျိုးသမီးတယောက်ပေါ့နော်ရှေးတုန်းကတော့ပြည်စာမဟိုဂုံရှိတဲ့ပြည်စာမတော့သူတို့ကရုပ်လဲလှမအဲ့လိုမျိုးတိတ်ဒီမျိုးသမီးနဲ့ပြောပါခြင်းဟုတ်လားတပြားထောင်ချီပေးရထောင်ချီပေးတောင်မှမရဘူးဟုတ်လားလူတွေတန်းစီနေအဲ့လောက်ထိအဲ့လောက်ထိဖြစ်လာတဲ့ကရာဒီမျိုးသမီးကတိတ်မာနာကြီးတော့ရပုဂ္ဂိုလ်တော့ဂယုမဆိုင်ဘူး ယုမဆိုင်တော့ဂုတိလဆောင်းသမားဘာလုပ်လဲဆိုသူ့ရဲ့အတတ်ပညာနဲ့ဆောင်းသံသူ့အိမ်နာမှာသွားတီးတာပဲတီးတဲ့ကဒီဆောင်းသံကတိတ်ဆွဲဆောင်မှုအကောင်းတဲ့ခါကျတော့ဆောင်းသံရှိတဲ့နေရာကိုလှေကားမဆင်းမိဘူးဘာဖြစ်လဲရေမောက်ကနေဆင်းမိပြီးပြုတ်ကြပြီးတိတ်ဆုံးတဲ့အဖြစ်မျိုးတွေဒါမျိုးတွေပေါ့နော်ဒါကြတော့အာရမဏတိပတိပစ္စည်းတို့ခေါ်သာဇာတပစ္စည်းဒါတော့သာဇာတပစ္စည်း ဓိပတိပစ္စည်းခြားတော့တော်တော်များများသိပါတယ်နော်ဒါတွေကတော့နန္တရားတွေစန္ဒဝိရိယစိတ်ပညာစန္ဒဆိုတာလေစေတသိက်ဟိုးကိုကစန္ဒပြင်းထန်လာပြီဘယ်သူမှတားမြစ်လို့မရဘူးနော်ဘာမှဆိုသူအောင်မြင်အောင်လုပ်နိုင်စန္ဒဝတော်ကိန်းနာမကမ္မနာသိစတိကိုယ်တဏ္ဍမှာစန္ဒတာပြင်းထန်မယ်ကိုယ်လုပ်တဲ့ကိစ္စအောင်မြင်ပါလေဒီလိုမှတ်တာ ဝိရိယဝိရိယဘုရားကဘုရားအလောင်းကဘုရားဖြစ်မယ်ဆိုရင်သမုဒ္ဒရာလည်းဖြတ်ရဲတယ်နော်ဘလို့ခက်ခဲတွေမဆိုသူကဖြတ်ရဲတယ်ဝိရိယတိတ်ပြင်းထန်အသက်သေးခြင်းသေးပါစေဒါမရရအောင်လုပ်မယ်ဆိုတဲ့တတ္တိမျိုးပေါ့ဒီလိုဝိရိယရှိတဲ့ပုဂ္ဂိုလ်များလည်းဝိရိယဝိရိယဝတ္တောကိန်းနာမကမ္မနာသိစတိတဲ့ဝိရိယတိတ်အကောင်းတဲ့ပုဂ္ဂိုလ်အသက်သေးခြင်းသေးပါစေဆိုတဲ့ လုံးလာမျိုးနဲ့လောက်တဲ့ပုဂ္ဂိုလ်ကလည်းမအောင်မြင်နိုင်ကြအကြောင်းမရှိဘူးဒီလိုပြောတော့ပေါ့စိတ်စိတ်တက်ပြင်းထန်နေမှဆိုရင်ဘာကိစ္စလုံးလို့အောင်မြင်နိုင်မှာလေစိတ်တဝတ္တကိဏမကမ္မနာသိစတိဘာလုံးကမစိတ်တက်ပြင်းထန်အောင်မြင်တယ်ပညာဝတ္တကိဏမကမ္မနာသိစတိပညာတာလုံးလုံးကဲထက်တာအကောင်းနေဘယ်လိုမှမဆိုအောင်မြင်နိုင်တယ်ဒီလိုမှတ်ထားမယ်နော် အဲဒီမှာသာဇာတပစ္စည်းနဲ့အာရမဏပစ္စည်းကြည့်ကြရအောင်သာဇာတပစ္စည်းကျတော့သူရဲ့သူကကိုယ့်ရဲ့အစ္ဆတတဏ္ဍမှာဖြစ်တဲ့နန္တရားတွေစန္ဒကိုခန္ဓာစိတ်ဝိရိယစိတ်ပညာကိုအစ္ဆတတဏ္ဍမှာဖြစ်တယ်အာရမဏတိပတိကြအာယု6ပါးဥပအောင်သာတော်ခန္ဓာရတ္တကိုတော့ပါနော်ဓမ္မဓမ္မယောထဘာတွေ့တွင်အောင် ဒီအပြင်မဲ့အာယုန်တွေက များတယ်နော်ဒါကြောင့်မို့သာဇာတဒီပတိကအစ္ဆတတဏမှာဖြစ်တဲ့နံတရားတွေဖြစ်တဲ့တွေ့အာရမဏဒီပတိတဲ့ပို့ပြီးဆွမ်းအားကြီးမာတယ်ဒီလိုပြောကြတယ်ပေါ့နော်အဲတော့အာရမဏဒီပတိနဲ့သာဇာတဒီပတိပစ္စည်းတို့နှစ်ခုရှင်းလာရင်သာဇာတဒီပတိကတော့လွှမ်းမိုးတယ်ဆိုတဲ့အကြောင်း ဘုန်းကြီးတို့ဇတ်တော်တွေမှာကြည်ဖို့သိနိုင်တယ်ဆိုတိလပတ္တဇတ်ဘုန်းကြီးတို့အာရမဏပစ္စည်းတော်ကလည်းပြောခဲ့တယ်တိလပတ္တဇတ်တော်ကြည်လိုက်ဘုရားလောကဗာရတိမင်းရဲ့သားတော်တွေအများကြီးရှိတယ်အဲ့ဒီသားတော်တွေမှာအငယ်ဆုံးသားတော်ဖြစ်နေနန်းတွင်ထဲမှာပြစ္ဆေကဗုဒ္ဓရှင်မြတ်တဲ့အမြဲတမ်းကြွားရောက်ပြီးဆုံးဖုံးပေးတာဆုံးခန္ဓာတာတွေလောက်တယ် အဲ့တော့ဘုရားလောင်းမင်းသားတွေကဒီပိစိကဗုဒ္ဓအရှင်မြတ်တွေကိုစွန့်ကတ်ထားပြီးလောင်းတာပြီးတေချာတေချာလောက်တယ်ကုသကောင်းမှုတနေ့တော့သူကအရွယ်ရောက်လာစဉ်းစားတာပေါ့ဘုရားလောင်းမင်းသားတွေသူ့ထက်မှနောင်တော်ကြီးကအများကြီးမင်းသားတွေအများကြီးငါမှနောင်တော်ကြီးအများကြီးရှိနေတယ်တိုင်းပြည်မှာဒီတိုင်းပြည်မှာနေရင်ထိနံမရဖို့မလွယ်ဘူးမရနိုင်ဘူး ဒီဟာတွေတွေးမိပြီးတော့ဘာလုပ်လဲပိစိကဗုဒ္ဓရှင်မြတ်တွေအမြဲမပြတ်ဆုံးကတူတန်းဝေယဥစ္စာလုံးတွေအကျိုးကြောင့်ရှောက်တာရှောက်တာတော့ပိစိကဗုဒ္ဓရှင်မြတ်တွေကမင်းသားလေးတဲ့ဒီနိုင်ငံမှာတော့တင့်တော်တော်ကြီးတွေအများကြီးရှိနေတော့မင်းအဖြစ်မဖြစ်နိုင်ဘူးဒီကနေပြီးတော့ယူဇနာတရားတော့ဝေးกว่าတဲ့ဂန္ဓရာတိုင်းတက္ကတိလာမြို့ကိုတွားရင်တော့ခုနှစ်ရက်အတွင်းမင်းဖြစ်နိုင်ပါပြီ သူကဒီတက္ကသီလာကိုလမ်းဖြောင်းတိုင်းသာယူနာ90ပဲဝေးတယ်နော်သူကခုနကကိုယ်ပါသွားယူဇနာတရားလောက်ဝေးတယ်ဝေးရှေးတုန်းကကျတော့ဒီခေတ်လိုလမ်းမဆက်ကရတယ်သိမကောင်းယူဇနာ90လောက်ဝေးတော့မှတော်တော်သွားတယ်ဒါပေမဲ့ပြဿနာကယူဇနာ90သွားတဲ့လမ်းခီးကြတော့လမ်းခုလမှာကန္တရာခီးပေါ့နော် အဲကန္နာလို့ပြောလို့ရပါတယ်ဒီကန္နရခီရှိတယ်အဲ့ဒီကန္နရခီလမ်းမှာကဘလူးတွေအုပ်ဆိုးတဲ့ကန္နရခီလမ်းမှာဖြစ်အဲ့တော့ဘလူးတွေကဘာလုပ်လာလဲလာသမျှလူတွေကိုလူတွေကတက်ခိုးကြတယ်အစာအုပ်တွေနဲ့ဖန်ဖန်ဆင်းစားတော့ဆန်နဲ့ဖန်ဆင်းမျိုးစုံပေါ့လေအာယုံမျိုးနဲ့ဖန်ဆင်းဖန်ဆင်းဖြားရောက်ပြီးတော့လာသမျှလူကုန်စားတော့ပြလိုက် ဒါကြောင့်သူတို့ကန္တာတွေဝင်လာတဲ့ပုံကမှန်များရင်ပြန်ပြီးထွက်သွားတဲ့ပုံကဆိုမရှိဘူးနေစကဗုဒ္ဓရှင်မြတ်တရားပြောတယ်ပြမင်းသားတဲ့အဲ့ဒီလန်ခီသွားရင်တော့ဒါကောတတိထားသွားမယ်အဲ့လိုတတိထားသွားမယ်ဒီဘလူးတွေရဲ့ခုနဖြားရောက်မှုကိုလွတ်အောင်ရှောင်နိုင်နော်ဖြားရောက်မှုမခံရအောင်သွားနိုင်တော့ ဌိနံကိုရလိမ့်မယ်ဒီတော့ပြစ္ဆကဗုဒ္ဓရဲ့ရှင်မြတ်တရားဒီမင်းသားလေးအတွက်ပေရိတ်တွေရုပ်ဖတ်ပူဇော်ပေးတယ်မင်းသားလေးကလေးဒီပေရိတ်ရှင်ဒီရုပ်ဖတ်ပူရပိယပိယပိယအစာရည်တွေယူသွားတယ်ပေါ့ဗျာပြီးတော့ခမီးတော်မယ်တော်တွေကတော့ကတော့ပြီးသွားဖို့လုပ်တော့တငယ်ချင်း9ယောက်ကိုပြောတာပေါ့တငယ်9ယောက်ဟာငါတို့လည်းလိုက်မှာပါညာသူကပြောတယ်မလိုက်နဲ့လန်ခီယာတိတ်ကြမ်းတယ်ဒီလိုဒီအကြောင်းတွေပြောပြတယ်ဟာ ငါတို့လည်းတင်မင်းသားလိုပဲနေမှာပေါ့မင်းလိုမင်းတော်ပါနိုင်မင်းတော်နေနေငါတို့လည်းမနေနိုင်ကြအကြောင်းမရှိဒီလိုနဲ့သွားကြတော့အဲ့တော့ဘာဖြစ်လာလဲလမ်းရောက်တော့ဘလူးတွေကအဆောက်တွေကောင်းကောင်းဖန်ဆင်းစားတော့ကြခေါင်းတွေဖန်ဆင်းအစင်လာလာတွေဖန်ဆင်းပြအဲ့ဒီတငယ်ချင်း၅ယောက်ထဲမှာတယောက်ကျတော့ပါလဲစင်အာယုံသိနှစ်သက်မြန်နိုးနှစ်သက်မြန်နိုးတော့ဒီဘလူးမာတွေဖန်ဆင်းတဲ့ ဆင်အောင်လေးမြင်လာတဲ့ကသူကဆက်မလိုက်ရင်မလိုက်ချင်တော့ဘလို့မှကြံတဲ့လူကပြောလို့မရတော့အဲ့ဒါနဲ့နေခဲ့တာအဲ့တော့သူဟိုကဆင်းအာယုနဲ့ဖျားရောက်ပြီးတော့နောက်ပိုင်းသူကြိုက်စားတောင်းလိုက်ကြတာအမေဒီလိုပေါ့ဗျာ9ယောက်ရှိတာဆင်းအောင်နဲ့ဖျားရောက်မယ်အတန်အောင်နဲ့ဖျားရောက်နဲ့အနတ်အောင်နဲ့ဖျားရောက်နဲ့စားစရာအာယုနဲ့ဖျားရောက်နဲ့အထွေထွေအာယုနဲ့ တယောက်ပြီးတယောက်တယောက်ပြီးတယောက်ဟုတ်လားဘလူတွေကဖန်ဆင်းပြီးစတော့လိုက်တာအင်းအဲ့လိုနဲ့လိုက်ဒါပေမဲ့လို့ဘုရားလောင်းကိုလို့သူတို့ဘယ်လိုမှလုပ်လို့မရဘူးဒါကြောင့်ဘုရားလောင်းကိုလည်းသူတို့ဖန်ဆင်းတကောက်ကောက်လိုက်တယ်အဲ့လိုလိုက်ရင်လိုက်ရင်လည်းဘယ်ရောက်လာလဲတက်တူတိုင်းပြီးရောက်လာမြို့တကာနေရောက်ရောက်တကာဆေးရတကူကဘုရားလောင်းအဲ့ဒီမှာနေနေပြီးတော့ပါလာတဲ့ပရိချီပါနေအရန်တာလောက်တဲ့ပရိသက်တွေ ခေါင်းရင်မှာထကိုကလက်လက်နဲ့တစ်ခုကိုင်ဟွန်းသူတို့ကိုဒုက္ခမပေးတရားလုံးစောင့်ပြီးနေတယ်ဗောလုံးဝမိတ်ဘူးနော်အဲဘလူးမတယောက်ကလွန်လပ်ပါတယ်မြက်ကလေးသူဖန်ဆင်းပြီးတော့အဲ့နာပါပဲနေတယ်နော်ဒါပေမဲ့လို့ဒီဘုရားလောင်းတာတော့ကတ်လို့မရဘူးပေးပေးပေးချေပေးပေးတဲ့ရတတိပြီးတော့ဘုရားလောင်းရကမ္မစီတွေကြောင့်သူကဆရာထက်ဝင်လို့မရဘူး အဲ့ဒီမနီးမိုးမှာပဲနေရတော့မိုးလင်းလာတယ်မနဲ့လင်းလာတဲ့အခါကျတော့ဒီတက္ကသိကတိုက်ပြဘင်းကမြို့ပြင်ထွက်လာထွက်လာတော့ခုနဘလူးမဖန်ဆင်းတာမျိုးသမီးလေးတွေ့တော့တိတ်တဘောကြတော့တိတ်တဘောကြတော့မေးတယ်သူဟာသူ့ရဲ့မျိုးသားရှိမရှိဘလူးမဘာပြောလဲဆိုဆရာကောကမင်းသားလေးကသူ့အမျိုးသားပဲပါညာမင်းသားကဘာပြောလဲအာဒါလူသားစင်မဟုတ်ဘူးဘလူးမဖြစ်တယ် သူ့ရတငယ်ချင်း၅ယောက်လည်းသူတို့ပဲစားတော့ပြလိုက်တာဒီအတ္တအာယုအာယု၅ပါးနဲ့တခြားရောက်ပြီးစားပြတယ်ဆိုအကျိုးကြောင့်ပြောတယ်ဘယ်လိုပြောပြောအာယုကိုတတ်နဲ့တက်တယ်တက္ကတိလာဘရင်ကတော့ဟောဘယ်သူမှပိုင်ရှင်မရှိတော့သူသိမ့်ပိုက်တယ်ဆိုတော့ခေါ်သွားတယ်ဘိုးရောက်တော့မိဖုရားမြောက်စားလိုက်တယ်အဲ့တော့ဘလူးမဘာလို့လဲသူပေါင်းဖော်ကြီးခေါ်သွားနန်းတော်လေးရောက်နန်းတော်လေးမှာရှိတဲ့အရာတွေအကုန်စပြလိုက်တာ မနေ့နောက်တည့်မနေ့မိုးလေးနဲ့ကရတော့မျိုးသူမျိုးသားတွေနန်းတော်တကာဖွင့်အိမ်တော်မှာဖွင့်တော့အတင်းဖွင့်ကြည့်လိုက်တဲ့ခါကျတော့အကုန်လုံးအယိုးစုပဲတွေ့ရတော့ပေါ့အဲ့တော့ဘုရားလုံးပြောတာမှန်းနေတဲ့အတွက်ခုနှစ်မြောက်နေ့မှာပဲဘုရားလုံးလေးကိုထိနှံအကြရပေါ့ဗျာအဲ့တော့ဒီစัจကြောင်းသုံးသပ်လိုက်ရင်နော် နန္ဒီပတိတရားရှိတော့အာရမဏဒီပတိက မလွန်မုံနိုင်ဘုရားလောင်းလေးရာစန္ဒစေဥရိယပညာပေါ့ဒါတွေအကောင့်ထားတဲ့ခါကျခုနအာယုန်နေရရူပံသတော်ကံတော်ရတာဘုဒ္ဓဘာသာအာယုန်နေနဲ့ဘလူးမတွေဘလို့မှဆွဲဆောင်လို့မရဘူးဒါမျိုးနည်းနဲ့ဘုရားရှင်ကအလောင်းတော်ဘဝကလေးကကိုလိုချင်တာရအောင်လုပ်ခဲ့ဒီ အဲ့ဒီကနေဆက်ကြည့်လိုက်ရင်ဘုရားတော်နောက်ဆုံးဘုရားလောင်းဟာပါရမီတွေစင်စင်ဖြည့်ဘုန်းကြီးတို့ဘုရားဖြစ်တဲ့နောက်ဆုံးဘွားရောက်တယ်ပဲကြည်ပေါ့နော်ဒုက္ခစီယ6နှစ်ကျင့်ဒီကျင့်စရာနီးမှလမ်းမှမဟုတ်တော့ပဲဖြတ်ပဲဖြတ်ပြီးတော့နီးမှလမ်းမှအာနာပါနာကျင့်စဉ်တွေကျင့်တယ်ဇန်တရားတွေစင်စင်ရနောက်ပိုင်း body ညောင်မင်းအောင်ရောက်အဲ့ဒီ body ညောင်မင်းအောင်အာဘာလို့လဲဒုတိယ လူတွေမျက်ရှိစုပ်ရှေးတုန်းကတော့ဒီမျက်ခင်းနေနဲ့ထိုင်ကြတာမျက်ရည်တဲ့ပုပ္ပဘုရားလောင်းတွေ့တဲ့ခါကျတော့ဒီမျက်ရှိစုပ်လူလိုက်တာဒါလေးတော့ဖြန့်ခင်းပြီးထိုင်တာဘုရားမဖြစ်သမျှဟိုဒီနေရာနေဒီမထတော့ဘူးသူ့မှာကအဲ့ဒီချိန်မှာအနာဘာနာအထုလို့ဇန်နေရာလဲရနေရောဗျာဇန်သမားကြီးကတိတ်အာကောင်းအကောင်တော့အဲ့ဒီတညာလေးမှာပဲနော် သန္တာဝိရိယစိတ်ဝိမတထက်တာမှုကြောင့်ဒါဖျားဖြက်သွားတာပဲဒီလိုမှတ်တာဟုတ်အဲကြတော့ဒီအဓိပတိဆိုတော့ဘာလဲဆိုမှတ်ထားဖို့ကတော့ဓမ္မအောင်မှာတယောက်ဆိုတဲ့ပုံစံမျိုးပေါ့ဒါမျိုးကိုဆိုလို့နော်အဲ့လိုမျိုးခြေစွဲဒီဓိပတိ၄ပါးတကူကအားကောင်းနေဆန္ဒတရားကောင်းနေဉာဏ်ဝိရိယစေတ ဘူရီရတို့စိတ်တို့ပညာနောက်လိုက်ချက်သွားဒါလေးလည်းမှတ်တာသူကထန်လေးတာဆိုပြီးတော့ဒါဟိုပြောလို့လွယ်ပါတခုပဲတခုအားကောင်းနေဉာဏနောက်လိုက်ဖြစ်တာဝိရိယတိတ်အားကောင်းနေဆန္ဒဝိရိယပညာနောက်လိုက်ဖြစ်တာစိတ်ကတိတ်ထက်တန်နေရင်ဆန္ဒဝိရိယပညာနောက်လိုက်ပညာတိတ်ထက်တန်နေဉာဏနောက်လိုက်နေတယ်ဖြစ်သူတို့ကလုံးဝကြီးကင်းတာမို့သူတို့ကအားပေးပူညီလိုက်တော့ အဲဒီမှာပိုးအောင်မြင်တော့ဗောဗျာမဖြစ်မနေအောင်မြင်သွားတာနော်ဒါကောင်းတဲ့ကိစ္စမကောင်းတဲ့ကိစ္စတွေလည်းဒီတိုင်းပဲနော်ဒီကောင်းတဲ့ကိစ္စကိုယ့်ရဲ့တဏ္ဍာမှာကောင်းတဲ့ဆန္ဒတွေဝိရိယတွေစိတ်ဓာတ်တွေအသိပညာတွေဖြစ်ဖို့ဒါပဲလိုတော့အဲ့ဒါတွေကြပါလေတတိနဲ့ဉာဏ်နဲ့ ကြိုးစားဆောက်တည်ရတော့ယောနိတော်မနိသကာရနဲ့ကြိုးစားဆောက်တည်အဲ့ကြမှာဒီဒီဆန္ဒတွေကကောင်းတဲ့ဆန္ဒတွေဖြစ်မဲ့ကောင်းတဲ့ဝိရိယတွေဖြစ်မဲ့ကောင်းတဲ့စိတ်ဓာတ်တွေဖြစ်မဲ့ကောင်းတဲ့ပညာတွေဖြစ်မဲ့ကိုယောနိတော်မနိသကာရမရှိဘူးတတိညာလွတ်နေရင်တော့ဒါတော့အကုသိုလ်ပဲဖြစ်သွားမှာပေါ့နော်အဲ့ဒါကိုအဓိကထားပြီးကျင့်သုံးဖို့ဒီနေရာမှာတော့ဘုန်းကြီးတို့ဇာသမားတွေဆရာတော်တွေကဘာနဲ့ပြောသွားလဲဆိုပြီးတော့အင်္ဂုတ္တပထမအုပ် သာမဏေ146တိကနိဗ္ဗာန်မှာပါတယ်အဲ့မှာတုတ်တုတ်နော်ဒါလေးဘုန်းကြီးယူပြောမယ်အာတိပတိယတုတ်လို့ခေါ်တယ်အဲ့တော့ကိုယ့်အကူတံပိုးထားအာယုပြုခြင်းကို ပါခေါ်လဲဆိုအတ္တတိပတိခေါ်တယ်ကိုယ့်ကိုယ်ဆိုကိုယ့်ရဲ့အမျိုးအနွယ်ကိုမိဘသားသမီးမျိုးရိုးဘာသာသားနာကိုယ်နဲ့ပတ်သက်တဲ့ထောက်ထားစရာအလုံးကို ဆိုလိုပါတယ်နော်အတ္တတိပတိဒါကိုဘုရားအတ္တတိပတိလို့ခေါ်နော်အတိပတိ၃မျိုးဘုရားကဒီမှာဒီ၃မှာတော့၃မျိုးပြောသွားအတ္တတိပတိလောကတိပတိပြီးတဲ့အခါကျတော့ဓမ္မတိပတိနော်အဲ့ဒီခုနကကိုမျိုးရိုးဘာသာနိုင်ငံပေါ့ဒါနဲ့ပတ်သက်ပြီးတော့အလေးနဲ့အာယုံပြု အာရမဏဒီပတိတိုင်းကိုတွင်းမှာရှိနေတဲ့ဒီအာယုန်နဲ့အာယုန်ပြုပြီးလှုပ်လိုက်ကိုတွင်းမှာရှိနေတဲ့စန္ဒာတွေကိုတဏ္ဍမယစန္ဒာတွေဝိရိယတွေစိတ်တွေစိတ်တက်တွေပညာတွေအကောင်ထက်တန်အဲ့ဒီမှာဗာပြလဲအကောင်စားဒီပတိတွေဖြစ်လာတော့ဗောဗျာ။အော်ဘုရားလောင်းဒီသူမိတာရှင်ရသိလေးဘွားကြည်လိုက်ပေါ့နော်။အဲ့ဒီဘွားမှာဆိုရင်သူဟာဇံဘိန်းကြီးနေလဲရထားတယ်။ ဘုရားတရားတော့နာလိုက်မဲ့ညာပညာတတ်ရနိုင်တာပေါ့ဗျာဒါပေမဲ့တကူတော့လွတ်မြောက်ရေကိုမကြည့်ဘူးအော်ငါလိုစွန့်ရည်ရှိတဲ့ပုဂ္ဂိုလ်တကူတည်းဘာလို့ယုံပါလဲအများအတွက်ယုံမယ်ဒါမျိုးပေါ့အဲ့လိုနဲ့သူကကိုယ့်ရဲ့အစ္ဆတတဏ္ဍမှာရှိတဲ့ဟုတ်လားအရာကိုပြောင်းလဲလိုက်တာတယောက်တည်း နိဗ္ဗာန်ယူမယ်ဆိုအများအတွက်ယူနိုင်အောင်ကြိုးစားမယ်ဒါတော့အတ္တတိပိကိုယ်အတွက်အကြောင်းပြုပြီးတော့သူများအတွက်ပါယူသွားတယ်ဒါမျိုးပါမျိုးပေါ့မိမိကိုလေးနဲ့ထားပြီးတော့တက်ပြီးတော့ညာဆိုငါမှအခုချိန်ဟုတ်လားမညာဖုန်ညာရနေဒီလောက်နဲ့မကျင်တာပဲနဲ့ဟိုတော့တက်ပြီးတော့ညာဆိုငါရအောင်ယူနိုင်တဲ့အနေထားရှိတော့နဲ့ဟုတ်လားတာမန် အတ္တမညာပူညာလောက်တော့ကမမယူအများအတွက်လည်းကယ်ဖို့အတွက်တမ္ပိတညာရအောင်ယူမယ်ဒါကကိုယ့်ကိုအဓိကထားပြီးတော့တော့အတ္တတိပတိခေါ်တယ်ထိတ်တန်းရအောင်ကြိုးစားလိုက်တာနောက်တစ်ခါကျလောကတိပတိလောကတိပတိဆိုလောကပါဝင်ခြင်းမှာရှိတဲ့လောကသားတွေအကုန်လုံးပေါ့ဗျာဟုတ်လားအတ္တတိပတိကကိုယ့်အဓိကထားတယ် ကိုထိကကိုကိုထိကဆိုရင်တော့ကိုမိသားစုကိုဆွေမျိုးတိုင်းကိုနိုင်ငံကိုပေါင်းရင်ဒီလိုပြောလို့ရလောကဒေဝီကြတော့ကမ္ဘာနိုင်ငံတည်တည်နော်ဆက်ကြောလာတစ်ခုလုံးပေါင်းရင်တစ်ခုလုံးကလေးနဲ့တန်ဖိုးထားအာယုံပြုဒါကိုလောကဒေဝီခေါ်တယ်အဲတော့လောကဒေဝီကြတော့ကိုလို့သမျှကောင်းဆိုဟာ စိတ်ွယ်ရမရှိဘူးကောင်းတာလုပ်ရင်လည်းကောင်းတာအတိမပြုမယ်မကောင်းတာလုပ်ရင်လည်းမကောင်းတာကိုပြစ်တင်ရှုံးမဲ့ရှုံးချမဲ့ပုဂ္ဂိုလ်လောကမှာရှိတယ်မြင်ရတဲ့ပုဂ္ဂိုလ်မမြတ်တကူကြီးတဲ့ပုဂ္ဂိုလ်မိဒီကအဲဒီလိုပုဂ္ဂိုလ်ရှိတယ်ကိုကမကောင်းတာလုပ်နေဘယ်သူမှမသိဘူးထင်မင်းခုနတကူကြီးတဲ့ပုဂ္ဂိုလ်မြင်နိုင်အဲတော့အဲ့လိုပုံကိုယ်ကြီးအကြောင်းပြုအောင်ငါတို့မကောင်းမှုရှောင်ပါပဲကောင်းမှုတွေလုပ်ပါပဲအဲ့လိုကိုယ့်ရဲ့ အတွင်းကဖြစ်တဲ့သဏ္ဍဝိရိယဝိမာန်တစိတ်ဓာတ်တွေကိုဝေးမြူဆောက်တည်ပေးရအောင်ပါဝုံကြီးကိုလေးနဲ့ထားပြီးတော့ကိုကိုကိုပြုပြင်တာပါပဲဘုန်းကြီးတို့ဘုန်းကြီးတွေဆိုပါတော့ရဟန်းတန်ဃာတွေဆိုပါနော်ဆုံးလောင်းတဲ့ဒကာမတွေနဲ့ပတ်သက်ပြီးတော့ရှေ့ရှေ့ကမထေမြတ်ကြီးတွေက ရိုးရိုးတက္ကမလို့မတတ်မြောင်မတတ်မရကိုယ်အမြဲမပြတ်ဆွန့်ကပ်လှူဒန်းနေတဲ့အခါကျပုတ္တိမာတာပိတရော နာမိတိဟုတ်လားမွေးဖွားပေးတာဘုန်းကြီးတို့ကိုမိပါတယ်မွေးဖွားပေးဒါမှမဟုတ်တက်ရှင်တန်ဖို့ကြတော့ဒီဓမ္မတွေပစ္စည်းလေးပါဆွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါထောက်ပံ့ပေးတဲ့ပုဂ္ဂိုလ်ဒါမိပါတယ်ဒါကိုထထရာဆရာပြောတာ ကယ်တော့ကြဒီပုံကိုယ်တွေကဘုန်းကြီးတို့ဆွေမျိုးလည်းတော်ဆတာမဟုတ်ဘူးဘာမှမတော်ဆဘူးဒါပေမဲ့လို့ဟုတ်လားယဟန်ဘဝမှာနေတဲ့အတွက်သီလမာရီပညာတွေကျင့်သုံးနေအတွက်ထောက်ပံ့နေထောက်ပံ့ကြတယ်လှူကြတာကိုယ်စီကတကွယ်ဥတရားလောကီဥစ္စာကိုမျောလင့်ပြီးလှူတာမဟုတ်ဘူးနော်ကိုလှုပ်တဲ့ကုသကောင်းမှုရဲ့ဒီမှာမြင်မြင်မြတ်တဲ့အကျိုးကိုသိမြင်ပြီးပေးလှူကြဟောဒီ ုန်းကြီးလောကတန်ခါလောကမှာနေတဲ့ပုဂ္ဂိုလ်တွေဟာသီလသမာဓိပညာတွေပြီးဆုံးကျင့်နေကြတယ်ဒီကျင့်တဲ့ဂုဏ်တွေကိုရည်မှန်းပြီးတော့ထူထမ်းခဲ့ကြတော့နော်ဘုရားရှင်ကလည်းဒီပစ္စည်းလေးပါခွင့်ပြုတာကဒီတန်ခါတွေချမ်းသာတာနေဖို့ဒီလိုခွင့်ပြုတာမဟုတ်ဘူးနော်ဒီဟာတွေဒီချမ်းသာကအကြောင်းစီပစ္စည်းလေးပါကိုသုံးဆောင်ပြီးတော့ခွင့်ပြုတာမလုပ်ဘူးကိုယ်ကိုယ်တိုင်လည်းသီလသမာဓိပညာတွေပြီးဆုံးလို့ ကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်လည်းသီလသမာဓိပညာလေးပြီးဆောင်လုပ်ပြီးအဲ့ဒီယူရဲ့ချက်နဲ့ဘုရားခွင့်ပြုခဲ့တာနော်တကယ်လို့အဲ့လိုမလုပ်နိုင်ဘူးဆိုရင်တော့ဒါကတော့ဘုရားရှင်အဘာမိတ်နဲ့ဣနပိဘောကသူတို့စီကပစ္စည်းတွေကျွေးယူစားနေတူတူပဲကျွန်တော်ကျွေးယူရမရောမလုပ်အောင်ကိုကိုယ်တိုင်လည်းဒီဆွမ်းသင်္ကန်းအကြောင်းစီပစ္စည်းလေးပါးတွေသုံးပြီးတော့အလော တရားတွေသီလသမားတွေပညာပြီးဆုံးလို့ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်တွေသုံးဖို့ကဘာသူကဘာသားတွေလောကသူလောကသားတွေအကုန်လုံးတွေသီလသမားတွေပညာပြီးဆုံးလုပ်ပေးရမယ်ဒီလိုပဲမှတ်ထားပါတော့အဲ့လိုလုပ်ပေးဒါကိုဘုန်းကြီးတို့လောကဓိပတိလို့ခေါ်ပါတယ်ဓမ္မဓိပတိသွားကြအောင်ဓမ္မဓိပတိဆိုတော့ဓမ္မကိုလက်ခံကျင့်သုံးတာ ဓမ္မကိုလိုက်နာကျင့်သုံးနေတဲ့သဘောမျိုးနော်ဓမ္မကိုလေးနဲ့ထားပြီးကျင့်သုံးတာအဓိကခုနကဘုန်းကြီးတို့ဘယ်သူမဆိုပေါ့နော်ဒီလောကအလုပ်တွေကလည်းလုပ်နေရမှာပဲကင်းလို့မှမရတော့လောကအလုပ်တွေလုပ်ရင်းလည်းပဲဓမ္မအလုပ်တွေကလုပ်အောင်ဘာဖြစ်လို့လဲဆိုဘုန်းကြီးတို့လည်းဒီဒီသံဃာလောကမှာနေပေမဲ့လို့ဟုတ်လားဘုန်းကြီးဘဝမှာနေပေမဲ့လို့ တရားတရားတန်ခါကျဒီသီလသမာဓိပညာကျမျက်မှပြမလောက်တာကိုဆွမ်းတန်ခါကြောင်းစီပစ္စည်းလေးပါဒါတွေပြည်လဲရပြည်လဲကြောင်းလောက်ရပါတယ်အဲလောရင်းနဲ့ပဲမလောက်အောင်ဓမ္မအလုပ်တွေလောက်အောင်ဒီလိုပဲဘုန်းကြီးတို့ကိုတရားနာပြည်သားပါသူတော်ကောင်းတွေကိုမိသားစုတွေရှိတော့ကိုမိသားစုတွေရှိတော့ကိုမိသားစုစောင်းနေပြည်လဲဖို့တဏ္ဍာရီကိုနဲ့ပတ်သက်တဲ့ ဘာသာလူမျိုးနိုင်ငံကဘာကဘာသူကဘာသာတွေခြားနာဖို့ရည်ရွယ်လုပ်ရအဲ့လိုရည်ရွယ်လုပ်ရင်းနဲ့တစ်ဖက်ကဘာလုပ်အောင်လဲဓမ္မဓမ္မကိုလည်းကျင့်ကြအထောက်ဓမ္မတွေကျင့်ကြအထောက်နေမှာသီလသမာဓိပညာတွေကိုယ်တန်တော်ဖြစ်အောင်အထောက်နေမှာကိုယ်တော်ကအကျိုးရှိမှာလေအဲ့ဒါမှဓမ္မအဓိပတိဖြစ်ကိုယ်ကပစ္စည်းပြရှာပစ္စည်းဥစ္စာပြရှာပြီးချိန်ကုန်နေရင်လည်းတတိကြထားတဲ့ထားခဲ့ရတာဘုံတော်ပါတဲ့ တရားမျိုးဒါမျိုးတွေလည်းကိုယ်အကျင့်ကြအထုံးနေဓမ္မသာကိုယ်အတွက်ပါမှာနော်အဲဒါကြောင့်ဘုန်းကြီးတို့ဒီလိုလုပ်ဖို့ကြရင် ကိုယ်မှာပါလို့လေခုနဒီပတိဖြစ်တဲ့သန္ဓဝရိယစိတ်ပညာဒါတွေထက်သန်နေပါထက်သန်မှုမရှိရင်တော့ကိုကမလွယ်ဘူးပေါ့နော်ဘာပဲလုပ်လို့ကိုက ကိုကိုယ်တိုင်ပဲလုပ်ရမှာပဲကိုကိုယ်တိုင်လုပ်မှသာလေခုနဆန္ဒထက်တာမယ်ဝိရိယထက်တာမယ်စိတ်ထက်တာမယ်ပညာထက်တာမယ်ကိုယ့်ကိုလုပ်ရမှာပဲသီလတွေပြည့်စုံကိုယ့်ကိုစောင့်တည်ရမှာပဲလောကတွေလုံးလုံးနေပဲဓမ္မတွေလောက်ကြမယ်သီလတွေလည်းစောင့်တည်သီလတွေပြည့်စုံတော့ခုနတမာတိအေးရအောင်ကျင့်မယ်တမာတိတွေနိဗ္ဗာန်ကိုအောင်ကျင့်တမာတိရပြီဆိုတော့သိဉာဏ်တွေဖြစ်အောင်ကျင့်ရမှာ ုန်းကြီးတို့ဘုရားရှင်ကညွန်ကြားရုံပဲတတ်နိုင်တာလေလောက်တာကိုယ့်အကိုလောက်အောင်ဘုရားဗာမိတ်နဲ့တုံမေကိစ္စမာတပါအခါတာရောတထာဂတာသင်တို့ကောင်းကျိုးရခြင်းခြေသားခြင်းမီတို့ကောင်းကျိုးရခြင်းနဲ့ဆိုရင်လှုပ်တင်လှုပ်ထက်တဲ့သီလသမာဓိပညာအလုပ်တွေကိုယ်တိုင်စူးစမ်းထုတ်ရမယ်။ငါဘုရားကလမ်းညွန်ရုံပဲလမ်းပြရုံပဲတားနိုင်တယ်။ဘုန်းကြီးတို့ဘုရားက ဘာမှအာကအမခံချက်မပေးပါဘူးကိုလုံးမှာကိုရတာနော်ညာဆိုတော့ပြင်တချို့ပြောပါလေတချို့ဘုရားတွေကအမခံချက်ပေးတယ်ပါညာမပေးနိုင်ပါဘူးကိုလုံးမှာကိုရတာအမကညပေးဘုရားဆုတောင်းပြီးဒီတိုင်းဘာမှမလုပ်ဘဲနေကြည့်ပါလားယောဂဖြစ်နေမကူဘဲနဲ့ကြည်ရဘယ်ဘယ်ဘုရားမှမတတ်နိုင်ကိုလုံးမှာကိုရကိုယောဂဖြစ်လာနဲ့ကိုခုမှကိုပြောင်းမှာပဲဟိုဘုရားရာအကုန်နေလို့မရဘူး ုန်းကြီးတို့ဘုရားအဲ့ဒီလိုမိတ်လာပဲဒါကြောင့်မှတ်ထားဖို့ကဘုရားပါမိတယ်တုံမေကိစ္စမတပံကိစ္စမတပံကိုအကျိုးရှိတာတွေကောင်းကျိုးတွေရကျင်တာအကျိုးရှိတာတွေဖြစ်ခြင်းနဲ့ကောင်းကျိုးတွေရကျင်တယ်ကိုယ်တိုင်လုပ်မှာကိုယ်တဏ္ဍမှာသီလတွေပြည့်စုံရင်လည်းတမာရီပြည့်စုံပညာတွေပြည့်ကိုယ်ကိုယ်လည်းများလုပ်ရမှာသူများလုပ်လို့မရဘူး။ပြခိုင်းလို့မရဘူး။ဘယ်သူမှလည်းလုပ်မပေးဘူး။လောကမှာဘုန်းကြီးတို့ကိုယ်ဝယ်နေဖရာဖရာလည်းတားတဲ့ပုဂ္ဂိုလ်တော့မရှိဘူး။ ဒါပြဘုရားကအမခံချက်မပေးဘူးကိုကိုယ်တိုင်ကြိုးစားမယ်ဒါမိတ်အဲ့ဒါခုနနဲ့တူတူပဲလေသန္တော်တော်ဂိဏနာမကမ္မနာသိစတိဒါနဲ့တူတူပဲနော်အဲ့ဒီတည်းမှာဘုန်းကြီးတို့ကြည်လိုက်ပေါ့နော်အ ਨੇ ဆုံးသီလနဲ့ပြီးဆောင်လုံးမလုံနိုင်တော့မှအိစတိပေကွေသီလတော်အနောပတိတိ ဝိသုဒ္ဓတာဒါဟုတ်တယ်သီလနဲ့စင်ကြယ်ပြည့်စုံသီလစင်ကြယ်ပြည့်စုံရင်ကိုယ်ဆန္ဒအတိုင်းစိတ်ဆန္ဒအတိုင်းလိုဆန္ဒပြည့်စုံတယ်သီလလာပြည့်စုံနေရင်ကိုယ်ကိစ္စတွေအောင်မြင်နိုင်တယ်ဒါပြောတော့အဲ့တော့လောကအကျိုးပြောတော့ဓမ္မအကျိုးကြသီလပြည့်စုံရင်ဘာလို့အောင်လဲတမာရီစခန်းကိုသွားတမာရီအောင်ကျင့်နိဝရဏကိအောင်ကျင့်နိဝရဏကိအောင်ကျင့်ပြီးမှပညာစခန်း ဝိပဿနာဉာဏ်นี่ဖြစ်အောင်အထုတ်ဝိပဿနာဉာဏ်นี่ဖြစ်မှမဉာဏ်ဖွညာဆိုတာရတာဝိပဿနာဉာဏ်นี่မဖြစ်မဉာဏ်ဖွညာမရဘူးဝိပဿနာဉာဏ်นี่ဖြစ်ဖို့မဉာဏ်ဖွညာဖြစ်ဖို့ဆိုရင်တမာရီရှိမှတမာရီရှိတယ်ဆိုနိဝရဏကိဏတမာရီမျိုးဖြစ်မှခဏိကတမာရီဇန်တမာရီဒါမျိုးဖြစ်မှခုနဝိပဿနာဉာဏ်นี่မဖွညာရမှာမဉာဏ်ဖွညာရမှာဒီဆင်းရဲဒုက္ခတွေလွတ်မှာဘူးအဲ့လိုလွတ်ဖို့ဆိုခုနကဘာလို့လဲ ဆန္ဒဝိရိယစိတ်ဉာဏ်ဒါတွေထက်သန်ဖို့ရည်ကြီးတယ်အဲ့လိုထက်သန်လုပ်နိုင်တော့ကိုလိုချင်တဲ့ပါနိုင်နိဗ္ဗာန်ရောက်နိုင်တယ်ဒီနေ့ဒီလောက်နဲ့သိညာဒီနေ့ဟောပြောဆွဆုံမတဲ့တရားတော်များကိုကြားနာကြားတဲ့အတိုင်းတိုင်းနာကျင့်ကြအထုံနိုင်ကြသဖြင့်မညာပူညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပြည့်တဲ့စုနဲ့ပြည့်ဝပြပါစေရှင်ဗျာသာဓုသာဓုဆရာတော်ဘုရား